ဘုရား တော့မှအရှိကံနဲ့ရှိပြီးတော့မှဒီမှာတော့လောဘရဲ့လေကနဲ့လေကနဲ့တတ်မဲ့တတ်မဲ့စားကြနဲ့စားကြနဲ့လို့ရှိတယ်ဆိုတော့စားကြင်လို့လောဘကအရှိကံနံတရားစားကြင်တယ်လို့ရှိတယ်ရှိပြီးလို့ကနံတရားနံတရားကနံတရားကိုရှိတယ်အဲဒီနံတရားဟာတစ်ခုလည်းမဟုတ်ဘူးတစ်ခုပဲလို့ကြွဲသွားငါလို့ထင်တဲ့ကလေးကြီးရင်တော့ငါရှိတယ်ငါစားခြင်းနဲ့အဲ့ဒါတော့တော်နေတဲ့အခါကျတော့မခုမပေါ်ဘူးပေါ့ငါလို့မထင်တဲ့အခါကျတော့ စားခြင်းနဲ့စိတ်လေးရတရားရှိပြီးတဲ့စိတ်ကတရားစားစားခြင်းနဲ့စိတ်ကတရားရှိပြီးတဲ့စိတ်ကတရားလို့မန္တရားနှစ်ခုတရားကိုတွေ့လာပြီဆိုတဲ့အခါကျတော့မန်ရဲ့မဘာဝကိုသိမြင်လာတော့ငါလို့ယူဆတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဆိုတော့ပေါ့ကြောင်းသိပြီဆိုတာအကြောင်းအကျိုးကိုသိတဲ့ပစ္စယပရိဒါမဆိုတာယုံနာမြဲဆိုတာမယောကိုသိတဲ့နာမရူပပရိစ္ဆေဒမြကြောင်းသိပြီဆိုတာအကြောင်းအကျိုးကိုသိတဲ့ပစ္စယပရိဒါမ စားခြင်းစိတ်ကလေးကိုစားခြင်းနဲ့စားခြင်းနဲ့ရှိတဲ့အခါကျတော့ဒီစားခြင်းစိတ်ဟာစားခြင်းကအာယုံနဲ့ဖြစ်ပေါ်လာတယ်လို့အာယုံကအကျဉ်းတရားစားခြင်းတွေကအခြေတရားပြီးလာတယ်။ဒါကစားခြင်းနဲ့စားခြင်းနဲ့လို့ရှိပြန်တဲ့အခါကျတော့စားခြင်းစိတ်ကဒီအကျဉ်းတရားစားခြင်းတယ်လို့ရှိပြီးစိတ်ကအခြေတရားအဲ့ဒါမြင်ရတယ် အဲ့ဒါမြင်လာပြီဆိုတဲ့အခါကျတော့ဩအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘာဝပြပဲလို့ပြီးတော့ခုနပြောတဲ့တက္ကဒိဋ္ဌိအတ္တဒိဋ္ဌိငါပြည့်တယ်ပြည့်တယ်ဆိုတော့ဒါတွေကာရကဒိဋ္ဌိဝိပဒိဋ္ဌိတွေတော့ကျွန်တော်သင်ပြောတာအဲ့ဒါကိုကြောင်းပြီးဒီခါကအကြောင်းအကျိုးကိုပြီးပြီးပစ္စယပရိသတ်မှာဒါပြောတာနော်ပြန်ဆိုတာလောဘအာယု သောတာနုတဲ့နာမရုပ်ကိုခေါ်ကြပြီးတော့နာမရူပပရိစ္ဆေဒဉာဏ်အကြောင်းအကျိုးကိုသိတဲ့ပစ္စယပရိဒဟဉာဏ်ဒီဉာဏ်ရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုသီလသောတာပန်လို့ခေါ်ရသည်တဲ့ပစ္စယပရိဒဟဉာဏ်ရပြီဆိုလို့ရှိရင်ဘာကြောင့်သီလသောတာပန်လို့ခေါ်ရတယ်လဲဆိုတော့ဒီဟာသောတာပန်အလားရှိတဲ့ပုဂ္ဂိုလ်တဲ့သောတာပန်နဲ့တူတဲ့ပုဂ္ဂိုလ်လို့ဆိုလို့ရတယ် သောတာပန်ပုဂ္ဂိုလ်များဒီဘဝကိုလွန်သွားပြီဆိုလို့ဒီအပေဘဝမကြတော့အပေပြင်းမကြတော့ဘူးမြေပြိဋ္ဌာန်ပြိဋ္ဌာသူတွေကမဖြစ်ရတော့လူဘဝနတ်ဘဝဓမ္မဘဝတွေမှာတော့ခန္ဓာဘဝဖြစ်ပြီးတော့အခါကြတော့အရဟတမညာရတကုဏရလို့မလို့ရှင်ရခတ်တဲ့ဉာဏ်မိဘကိုမမှတ်ပြရတယ်ဒီသစ္စာပြိဋ္ဌာန်ဉာဏ်ဒီအကြောင်းအကျိုးကိုသိကိုယ်ရဉာဏ်နဲ့ သိတဲ့ပုံစံဆိုလို့ရှိရင်မလို့တဲ့အကြောင်းကိုသိတဲ့ကရာအမျိုးမျိုးပြီးတာပေါ့ကြောက်ခြင်းလို့ကြောက်ကြောက်မလို့ဖြစ်တယ်၊နှမ်းခြင်းလို့ကြောက်နှမ်းမလို့ဖြစ်တယ်၊ကိုယ်ခြင်းလို့ကြောက်ကိုယ်မှုဖြစ်တယ်၊ဆန်းခြင်းလို့ကြောက်ဆန်းမှုဖြစ်တယ်၊ထိုင်ခြင်းလို့ကြောက်ထိုင်မှုဖြစ်တယ်အဲ့ဒါကြည့်တာလည်းအကြောင်းပြပြီးတဲ့ပစ္စည်းပိဋကဉာဏ်မျိုးပေါ့။ဖောင်းတာပိဏကြည့်တဲ့အခါကျတော့ဖောင်းရုပ်ကြောင့်ဖောင်းရဲလို့ရှိတဲ့စိတ်ဖြစ်တယ်၊ပိရုပ်ကြောင့်ပိရဲလို့ရှိတဲ့စိတ်ဖြစ်တယ်။ကြွတာနဲ့ခြားတာရှိတဲ့အခါကျတော့လည်းကြွတာလို့ရှိတာလို့ကြွတယ်ဆိုတဲ့စိတ်ကလေးဖြစ်လာတယ်။ လမ်းနာလို့ကုလို့မလို့လမ်းနဲ့လို့ကုတိလို့ကုလို့ဖြစ်လာတယ်လို့အကြောင်းပြုပြတာတော့အဲ့ဒါတွေဒုတိယပိဋကဉာဏ်တွေပဲအဲ့ဒီဉာဏ်တွေထက်တဲ့တဏ္ဍာဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသတ္တဗံလို့ပါပဲတဲ့ဒီဘဝမှာဒီပုဂ္ဂိုလ်ကိုယ်လွန်သွားပြီဆိုလို့ရှိရင်တော့အပယ်ဆင်းရဲဒီမရရတော့ဘူးတဲ့မရမကြရတော့ဘူးပြိတ္တဘဝမကြည့်ရတော့ဘူးပြိဋ္ဌာန်ဘဝမကြည့်ရတော့ဘူးအတ္တဘဝမကြည့်ရတော့ဘူးတဲ့ ဒါကြောင့်သူဟာပေတ္တာကအလားရှိတဲ့ပုဂ္ဂိုလ်ပေတ္တာကနဲ့တူတဲ့ပုဂ္ဂိုလ်ဒါကြောင့်သူကိုသုလပေတ္တာကလို့ခေါ်ရတယ်။ဒီကလည်းပေတ္တာကနဲ့ဒါချမ်းသာတယ်လို့ဆိုတော့ပေတ္တာပတိမဉ္ဇဉ်ပညာရလို့ဒီလိုပေတ္တာကဖြစ်တဲ့ပုဂ္ဂိုလ်ကတော့ဒုတိယဘဝမှာတည်းအပေကလွတ်တာမဟုတ်ဘူး။နောက်ဘဝအဆက်ဆက်အပေကလွတ်တာ။ဘယ်စင်းကလွတ်တာ။အခုဒီဒုတိယပရိက္ခဏဉာဏ်ရတဲ့ပုဂ္ဂိုလ်ကတော့ဒီဒုတိယဘဝကလေးတဲ့အပေကလွတ်တာ။ နောက်တတိယဘဝသတိထဘဝကြာရမယ်ဒီအလေထိုင်လိုက်တဲ့ဒီပြောက်ကိုအကြည့်များမယ်ဆိုလို့ရှိရင်အပေကြနိုင်သေးတယ်ဒီလိုချမ်းသာတယ်သီလပဒကဘယ်ဉာဏ်ရရမလဲဒုတိယပရိသဉာဏ်တတိယပရိသဉာဏ်ပဒဉာဏ်လဲအကြောင်းအကျိုးသိတဲ့ဉာဏ်ဒုတိယဉာဏ်ဒီဉာဏ်လောက်ကလေးဆိုလို့ရှိရင်ရရရခဲရမှာမလား မဆုံးမှဘူးကျေးဇူးအားထုတ်လို့ရှိမှနေခြင်းဆက်လို့တမားလေးအားကောင်းပြီဆိုလို့ရှိရင်ဒီမှာမပြရင်ရတာပဲအဲ့တော့အားထုတ်ကြရမကောင်းဘူးလားဒီမှာရရမယ်အပေါ်မလို့ဘူးလားအပေါ်ဘာမလားကလွတ်နိုင်ပြီတဲ့ဒီကအခုဒီတရားကတော့ပါဝနာဘမှာလူဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဝိပဿနာဆိုတာလည်းနားမလို့ဘူးအနိစ္စဒုက္ခမတ္တဆိုတာလည်းနားမလို့ရှိလို့ဆိုတာတော့ရိုးတော့ဒါနဲ့မရှိနိုင်တဲ့ပုံမှုပြန်ခံတွေ့ကြတဲ့အခါကျတော့ သတိရပုဂ္ဂရိတောင်ကဲလာမင်းကိုစားဖို့တော့ကျင့်တတ်ပြရမယ်ကိုသူစားတယ်လို့ပဲတတိကယရနာစီကြရတဲ့မန္တကြီးလေးနဲ့အခင်းယဉ်ယရနာလေးနဲ့အကုန်လုံးသူ့လို့သူထားတဲ့အတိုင်းစားရတဲ့ပုဂ္ဂရိအပြည့်အစုံနဲ့တန်းစားတော့ခိုင်းလိုက်စားမလို့ဒီပုဂ္ဂိုလ်စားရမယ်ဒီထိုင်အားလည်းအင်းပင်ခေါ်တဲ့ခုံပေါ်မှာဒီထိုင် ကြခံရတာလေးလိုက်မှစိတ်ထဲကအာရပါရအဲ့ဒါလိုနေတော့ဖြုတ်ကိုသိလာသိသားတာနဲ့လာပြီးကြည့်ကြတာလာပြီးကြည့်ကြတော့လူတွေလည်းမနှောဘူးဒါပေမဲ့လည်းအဲ့ဒါလိုနေတော့ဖြုတ်ကိုလူတွေကရှင်းကနေကြွကြတဲ့အခါကျတော့ဒီလည်းပဲနှံ့ပြီးတော့ မျက်နှာမော်ကြည့်ပြီးတော့ဘာတွေ့လဲဆိုတော့သစ္စေသာဗုဒ္ဓတပါးအဲ့ဒီမန္တကြီးရဲ့ရှေ့မှာရနေတာတွေ့တယ်တွေ့ရမယ်ချက်ချင်းကျင်လို့ဖြစ်တာအဲရှင်ဒီကဗုဒ္ဓကလားငါတက်တော့ငါသစ္စေသာဗုဒ္ဓတစ်ခါမှမကူဘူးသစ္စေသာဗုဒ္ဓကဘယ်လိုကြာကြာယူတာပဲရှိတယ်သစ္စေသာဗုဒ္ဓများကလည်းအများအားဖြင့်ဒီမန္တာ မန္တမူလောင်ကြီးရုပ်မှာချွေးပိတ်လို့နေကြတာတဲ့ချမ်းသာခံရပြီးနေကြတာရမ္မာယဟာမမြေနာယမှာသင်္ခါအလို့မှာဝါဆိုတဲ့အခါမှာလာပြီးဆိုတဲ့အခါရှိတယ်တဲ့ဒါကြောင့်လေဒီစေကဒေတာမြင်လို့ဆိုတာဖဲနေတော့တော်တာတရားတော့ဒါနဲ့မြေမြေနာယစိတ်ထဲမှာမြေနာကပါရမီကလည်းရှိတော့ပါရမီမျိုးတော်တော့ဒီမြေရဲ့စိတ်တွေသိဖြစ်သွားတယ် ပုဒ်ပါဒနဲ့ဆင်းရဲတယ်။ဟောငါသုံးနှစ်ကျင်ခံပြီးရတဲ့ဒီသားပေါ်တောက်ပေါ်တွေမှာငါဒီတစ်ကြိမ်နဲ့သားရမှာတလားသားရမှာလည်းတစ်ခုမှမရှိတစ်နှစ်သားရမှာလည်းတစ်ခုမှမရှိသားရမှာလည်းမရှိဒီတစ်ကြိမ်ဒီတစ်ရက်ဒီတစ်ရက်တော့ဒီသားပေါ်တောက်ပေါ်မှာပြောခံမှာပဲအဲ့တော့တညတစ်ရက်ကလေးကငါအရလာခံမလားဘာမှမဟုတ် အရှင်ပုဂ္ဂိုလ်ကလောင်းနေပြီးတော့တန်တပန္နရာလုံးအတွက်ငါအရပါခံမလားပုဂ္ဂိုလ်ကိုသင်ရလိုက်သင်ရတော့ရှင်မြေဘုရားအားကောင်းနေတော့ယုံကြည်ဘုရားအားကောင်းနေတော့ချက်ချင်းဆုံးပြတ်နိုင်တယ်။ဒါရင်ပညာတရားအတွက်ငါအရပါမခံနိုင်ဘူးတပန္နရာလုံးအတွက်အရပါခံမယ်ဆိုပြီးတော့အကောင်းဆုံးအကောင်းဆုံးဆုံးလို့ကြိုးပမ်းပြည့်ပြီးတော့ရှင်ဘုရားကပြတာပြရသွား။ သာဒီအနာရောက်တဲ့အခါကျတော့အနာမရှိတဲ့တရားတရားကိုဒီကလေးကမှတောင်းထားရဆိုအတိုင်းတိုင်းပါဒီကျင်းသားကနဲ့ညီအောင်အရှင်တိကိပါအရှင်တိကိပါပြောတာဥစ္စာဥစ္စာပြီးတဲ့အခါကျတော့မှအရှင်တိကိပါဗုဒ္ဓရဲ့သဘိတ်ထဲမှာဒီလာတဲ့ခြေကထဲကဆင်းနေဆင်းနေကောင်းမှုဆိုတဲ့ကာယံတောက်ကိုယ်အကုန်လုံးလောက်ပြလိုက်တယ် ကလေးလည်းမောင်းမိလိုက်ရဲ့မှုနေတဲ့လူဒီပြိတ္တကြီးကတာတို့ခေါ်လိုက်တာတော့တာတို့တာတို့ဆိုတာကောင်းကင်မှာကိုတက်တင်ပြီးကြတာပဲလူဘလောက်များလဲအဲ့ဒါကိုအိမ်ထဲမှာနေတော့ဓမ္မပတိကကြတော့ဟဲ့ဘာမှဖြစ်ပါလိမ့်မယ်ဒီကောင်းတော့မသားဘူးတော့အသာကျပြီးတော့သဘောနဲ့တိုးပြီးနဲ့ပြီးတော့အဲ့လိုထင်တာတော့ ဘာမဟာပါကြည့်ကြပါကြည့်ကြဆိုလို့ကြားပြီးတော့ပြီးခိုင်းတဲ့အခါကျတော့မှအဖြစ်မှန်တွေ့ရတယ်ဒီကမ်းတော့ဟာတုံ့နှိပ်ကြံခံလာတဲ့အပါကိုမပါဘဲနဲ့ဆံကောင်ဆင်းကောင်းလို့မင်္ဂလာတော့ဆံကောင်ဆင်းကောင်းလို့ဒီလိုထောက်ကဟုတ်ပါမလားဟုတ်နော်ဒီတော့ပြန်ပါတော့နော် ဥရတုမှာတော့သူဟာကပိမများစွာတန်တဲ့ခဏရဲ့ပဲဒါပေမဲ့ဒီဖြစ်ဒီခါမှာဒီလိုလိုအဲသံဃာတရားလေးဆိုတာကတော့ဒါပါကောင်းတော့ကိုမဟုတ်ဘူးလားတဏိတမင်းနဲ့တော့မဟုတ်ဘူးလားဒီဖြစ်ဒီခါမှာလေဟုတ်လားအဲ့ဒါအဲ့ဒီတရားကအဲ့ဒီရှင်ပုဂ္ဂိုလ်ကဒုဒ္ဒါကိုပြီးတော့ဆန်းလို့ပဲဒီကနေ့ပြီးတော့ဆန်းတာကမမမပြီးရ။အဲ့ဒါကြောင့်လေ ဘာကြောင့်မလဲကလေးကမှန်တော့နေကောင်းလို့လားစကောင်းလို့မမြတ်ပါလားဘာကြောင့်လဲအဲဘယ်လိုဒီတော့ဘုရားတရားမှမပြောဘူးငါတို့လည်းမပြောဘူးပြောရင်ဆိုမေတ္တာဆံလို့တဲ့ဒီကကတဘာဝရဲ့မေတ္တာဆံလို့တဲ့မေတ္တာဆံဖို့မမြတ်ပါလားဘယ်လိုဟုတ်လား မင်္ဂလာသောအာဟာရနဲ့စီမံထားတာဖြစ်တဲ့အတွက်မင်္ဂလာကဒီမျိုးနော်မေတ္တာဘာဝနာဝိပဿနာဘာဝနာတရားကိုကိုယ်ပါသီလ၆ဒီကံတို့လူပွားများနေတဲ့ပုဂ္ဂိုလ်တွေကိုပြည်သာတန်းတာဖြစ်တဲ့အတွက်လည်းမင်္ဂလာတစ်မျိုးပဲမဟုတ်ဘူးလားမလို့ရဘူးလားမေတ္တာဘာဝနာပါဝိပဿနာဘာဝနာပွားနေတဲ့ဆိုတော့ဒီပုဂ္ဂိုလ်တွေကတမန် လောဘဒေါသမောဟကုလေသာတွေလောဘနေမလားများများနေတာမောဟနေမဒီလိုကလေးကြည့်ရင်ဒီပုဂ္ဂိုလ်တွေဟာမျိုးဩဇာကောင်းတဲ့လေမျိုးရာမျိုးနဲ့ဒီမှာမျိုးဩဇာတားတဲ့လေမျိုးရာမျိုးနဲ့ဒီမှာဒီလိုတော့ဟိုမှာတော့အရှင်ပြစ္ဆေကဗုဒ္ဓဘာသာလုံးဝကြည့်လို့တော့မျိုးသားဆိုတော့ပြောကြတာမျိုးတော့နော်ဆိုတော့အရှင်ပြစ္ဆေကဗုဒ္ဓလည်းကြည့်လို့လုံးဝကြည့်လို့တော့မငြိမ်းတော့လည်းပဲဒီလိုဒီဆုံးဒီအခါမှာပြည့် ကိုယ်ပါဒီလာလည်းခတိပန်ဒိဋ္ဌာရဲ့မြတ်ဘာဝနာလည်းပွားများတယ်ပဋိပဒံဥပဒနာလည်းပွားနာလည်းပွားများနေတယ်ဆိုတော့ပြုလို့ရတယ်ဟာအမှန်ကြီးဟောတာနေတဲ့အချိန်ကျတော့မြေရောပါကောင်းတဲ့မန္တရာမင်းနဲ့ပြီးတယ်လို့မပြောနိုင်ဘူးလားဒီမှာတော့တရားသံဃာတော်ရှင်မင်းကိုလည်းကြည့်ရမှာအရိယသံဃာပေါ့လေဆိုလို့ကြည့်မှာပြိဋ္ဌာခတ်တဲ့ကျင်းကျင်းနေတဲ့အတွက်လုံးဝအမှတ်တရ ပြတ်ပြီးနေမရှိတော့နဲ့မေဩဇာအမှန်ကောင်းတဲ့မေမနဲ့ဒီလိုမလို့ကောင်းမှုမျိုးဤတိုက်ပြိုးပိဿဝါမေမြေယာမြေနဲ့ဒီလိုတဲ့အရိယတန်ခါအရိယတန်ခါဆိုတာဟိုယဟန်နာရဏမဟုတ်ဘူးသောတာပန်ဒုတိယပုဂ္ဂိုလ်အရိယတန်ခါလည်းပါတာပဲဗုဒ္ဓဘာသာဒုတိယပုဂ္ဂိုလ်အရိယတန်ခါလည်းပါတာပဲအဝိဓိဟပိညာလို့တန်ခါခေါ်ရတယ်တဲ့ ကုံနဲ့မှကြည့်ရမှာလားသမုဒ္ဒရာဘုံနဲ့ဖြစ်တဲ့လောကတာလောကတာနဲ့လူအများကောင်းမှုပွားကိုယောသာပြေစာပြိမယဝီကောင်းလာလောကယံဥပမာပြိမယဝီဟုတ်တယ်မလားဘယ်လိုလဲအရိယသံဃာတွေတဲ့ဘာကြောင့်အဲ့ဒါလိုပြစ်တယ်လဲဆိုတာလောကတ္တမောဟကိလေသာအမျိုးကြီး ပူရောနေလို့အမိုက်တရိုက်တွေမရှိလို့မြေဩဇာကောင်းလို့ဘာမျိုးလဲသီလမြေဩဇာသမာဓိမြေဩဇာပညာမြေဩဇာဟုတ်တယ်မလားအဲ့ဒီမြေဩဇာတွေကောင်းတယ်ဒါဖြင့်ဒီကနေ့ဒီပြိဋ္ဌာကတော့ဩဇာလောက်မြေဩဇာမကောင်းဘူးတဲ့မြေဩဇာကောင်းတော့ကောင်းမလို့လားဒေဝသီလ၆ပြီးထားတော့သီလမြေဩဇာမရှိဘူးလား ဒီဟာရဲ့မေတ္တာဘာဝနာဥပဒနာဘာဝနာပွားများနေတဲ့အခိုက်မှာသိမတည်ဘူးလားသမာဓိဘာဝနာမဖြစ်ဘူးလားသမာဓိလိုဩဘာရှိနေပြီဒီကနန္တကပြည့်တဲ့အခါကျတော့ပညာလိုဩဘာရှိနေပြီဟုတ်တယ်မလားအဲ့ဒါအရိယတန်ဃာလောက်မဟုတ်တိုင်ပါပဲ လောဘဒေါသမောဟကိလေသာမေတ္တိတိလပမာရိဒီမှာမျိုးအဲ့ဒါရှိကြလို့ရှိနေတာဖြစ်တဲ့အကြောင်းအမေဒရံတမျိုးကိုမှလောကကအပြည့်ရမရတယ်လို့တော့ဘယ်လိုတော့မရနိုင်ဘူးနော်။ရနိုင်တယ်ဆိုတော့အမေဒရံတမျိုးကိုတန်လောကအာလူအညာတောင်းပြီးကြဘူး။ရေသာပြေကြ ရှိမရသည်တောင်းပါလို့မူယာနိတမဖြစ်တော်မူရသည်အနုတ္တရအနုတ္တရပုံရခေတံလောကတာအလူအနာတောင်းပြီးကြွားကိုဒေသာပြေကြ သိမရသည်အသိမရှိတော့မောမရဘူးဟုတ်ကဲ့လားဒါကြောင့်လေသီလသမာဓိပညာဆိုတဲ့မြေဩဇာတွေရှိနေလို့နော်ကြိုက်လိုက်ဒီလိုလိုကြည့်ရင်ဖွင့်ပြတဲ့အပင်နဲ့ပြီးထားတဲ့အပင်နဲ့မရဘူးလားဒါပြောတယ်အနုတ္တရံတုံ့ဖြစ်တံလောကတ္တ ခုမရဘူးဆောင်းရမလို့ရာဘူးတမပြည့်တော်မူပါသည် တော်ရပြီးတော့ပဇတ်ပိတ်နေအောင်နော်။ဘာဝေနာဆုံးတာ။ဟိုအနုတရံပုံကိုတံလောကတ္တ ပတ်အတိတ်ကျင်းပြီးဖြစ်တဲ့အတော့အနုတ္တရမင်းရဲ့ကိုယ်လောကတဘုံအတိအဝရဟုတ်လားဘုန်းတော်ဒီကနေ့ဥက္ကဋ္ဌတော်များယူတဲ့ပြည်သားနဲ့ဆောင်းထုတ်ရတဲ့ဒီမှာပါဆရာပြတော်ကိုလက်ခံပြီးစာပုံးတဲ့လူကပုဂ္ဂိုလ်တွေကတော့အနုတ္တရမင်းရဲ့ကိုယ်လောကတဆိုတဲ့ဘုံကိုအတိအဝမရတော့လည်းတပိတ်တပိတ်တော့မရဘူးလားအဲ့ဒါလိုရနိုင်တယ်ဆိုလို့ရှိရင်ဒီလိုပုဂ္ဂိုလ်တွေမှာအကျိုးပြုမှာလို့လားမှန်ပါ တော့ဘာကြောင့်လဲဒါသိထားလို့ပြီးတော့နော်ဒါသိထားလို့ပြီးတော့ဒါအခုဒီကိစ္စပေါ်တာကဆန်းလေးပိုက်ဝိလေးပိုက်ပြီးတော့ဒုက္ခလိုက်တယ်မာသားတဲ့လမ်းကြလို့ဒီပြိတ္တနဲ့တော့ကအမှုဆုံးမှာမာနာကြီးဒုက္ခပြီးတော့ဒီနန္ဒနန္ဒလေးလည်းကြာတာကြီးခေါ်ကြတော့ပြစ်စီကဒုက္ခအားလုံးနဲ့900ကျော်ပြစ်စီကဒုက္ခတွေနဲ့ ဒီဆန်းကိုဝေမျှစားလိုက်တာဒီဆန်းကိုစားနေတာမကုန်ဆန်းဘူးတဲ့အဲ့ဒါကိုလည်းပဲသူကဗုဒ္ဓရဲ့ဆန်းဖုံးပေးနေတာကိုလည်းပဲအရှင်သူကဗုဒ္ဓရဲ့တကူနဲ့ဒိဋ္ဌာန်မှမှုကြောင့်အမှုရှင်တကာရောဒုတိပရိပတ်ရောမြင်လို့ရတော့ခဏခဏကောင်းချီးပါရီပေးကြတာတဲ့ပါရီပါရီပါရီအဲ့ဒါ ကောင်းငင်ကိုတက်ပြီးပြီးသွားတာပဲဒီတော့အရှင်ဘုရားဗုဒ္ဓတို့ဆန်းထုံးပေးပြီးတော့ခါကြတော့လူတို့ရဲ့ငင်ငင်းကပြောက်သွားဒီခါမှသိရပြီအဲ့ဒီပြီးရတဲ့ကတာဘလောက်ဝမ်းသာလိုက်မလဲဟမ်ဒီပလီရဲ့ရှိတဲ့ရှိလို့မကြောနိုင်ဘူးလားသိဟောနိုင်လားသုံးနှစ်ပါလုံး ကျင့်ခံပြီးတော့ပြိလာရတဲ့လုံးလို့ရတဲ့စားပွဲတောက်ပွဲကိုကိုမစားပဲနဲ့အရှင်တိစ္ဆေကဗုဒ္ဓကိုသိအရှင်တိစ္ဆေကဗုဒ္ဓကကျန်တဲ့တိစ္ဆေကဗုဒ္ဓတွေနဲ့ရေခဲပြီးတော့စားသုံးစားသုံးတာကလည်းမကုန်ဘူးဖုံးပေးပုံကောင်နဲ့မကုန်ဘူးအဲ့ဒါကိုကိုယ်တိုင်ညင်းနေရတဲ့အခါကျတော့ဒီဖုံးသမားတကယ်လို့ဒါဒီနေ့မှဒီလာပြီးဆင်းရဲမရောဘူးဆိုလို့ရှိရင်ဒီလိုဟာမျိုးဒီတွေ့ရကြုံရဒီလိုရပါမလား အဲ့ဒါကဒီတလူပဲလို့မပြောရနိုင်ဘူးလားဒီကနေ့ဤခိုင်းတော်များကြီးတွေကလည်းပဲပိတ်နေမှာကြုံခန်းပြီးတော့လုပ်လို့ရတဲ့ဟာလုပ်လို့ရတဲ့ပစ္စည်းဥစ္စာတွေနဲ့ကြိုးတာမိုးတာပူတာပန်းတာမဟုတ်ဘူးလားဟမ်သူတို့ကြုံခန်းလို့ပြောပြောရောင်းသွားရင်နော်သူကကိုယ်လေးကိုလုပ်တဲ့လူတွေကလက်ဖက်ချက်ကုန်နေပြီမှာရဲ့နော် အဲ့ဒါဘုန်းကြီးကကျန်ခံလို့တာပြည့်မှားမှားတနာတာသောအတိတ်တော်လေမပြေဝအာမယတဏှာကျင်ဒါမယာတဲ့ဟုတ်သလားအဲဒီပြိတ္တကတဏှာကျင်မဟုတ်ဘူးလားဟုတ်တယ်အဲ့တော့ဥက္ကံဘုံရဲ့တွေကတဏှာကျင်မဟုတ်ဘူးလား အင်းလေကျင်လို့လေကျင်တဲ့စတာတနာပဲအဲ့ဒီလေကျင်တဲ့စိတ်ကခိုင်းနေတော့သူတို့မလုပ်ရဘူးလားဟာအမမေမယဟာမမမေယမဟာနဲ့မဟုတ်လားအဲ့ဒါသူတို့လည်းကြုံခံပြီးလုပ်လာတာမဟုတ်လားဒါဘူးလေနော်ပုဒ်ရတဲ့ကြုံခံရတယ်သူတို့ကဘာမှကြုံခံရတယ်ဒီပြိဋ္ဌာကဘာမှကြုံတော့မဟုတ်လားဘာမှကြုံခံရတယ်အဲပုဒ်ရကတော့ဘုရားကြုံမှာမဟုတ်ဘူး ပြောရင်တော့ဒီလိုပြောမှာဖယုတ်ကျော်ဒီရဝဟရာအတိတ်တော့ပုဂ္ဂိုလ်ခရာဝဟရာအပြစ်လေမဟုတ်လားဘုရားသားတော်ဆိုတော့ဘုရားကျင်ပေါ့ဟုတ်ကလားအဲ့ဒီတော့ပြောနေတယ်ဓမ္မကျင်မဟုတ်ဘူးနော်ကိုယ်ပိုင်ဝေါင်းရရဲ့အတွက်ဘုန်းကြီးတို့ဘာများလောက်ရတယ်မေလောက်ရလားကုန်တယ်ရလားအကျိုးအမှုတမ်းလောက်ရလား အဲမလဲရတယ်အဲ့ဒါတဏှာကျင်တော့မဟုတ်ပါဘူးပဋိကျင်တယ်ဘုရားကျင်တရားကျင်မယ်နော်ဘုရားကျင်တရားကျင်မယ်ဘုရားဆက်ချင်းဒီလိုတာဆွမ်းခဲ့ပဲပေါ်ခြင်းဖြေရတာဒီကနေ့အဲဒီနေရာမှာဘုန်းကြီးကဘာပြည့်စုံခြင်းမျိုးတလဲလို့ဆိုတော့အခုအရှင်ဘုရားဗုဒ္ဓကိုသိပြီးလို့အရှင်ဘုရားဗုဒ္ဓကိုဖုံးဖုံးနာနာတွေ့ရမှာခါကြတော့ဒီကစိတ်ထဲမှာ မဲနေမလားဝမ်းသာနေမလားဒီမျိုးမှုရှင်လားမှုနဲ့ပိတ်မှုဆန္ဒမှုအတိတ်ပြည့်နေဘူးလားပြည့်နေတယ်ဘာကြောင့်လဲရက်နေအောင်ပြန်စဉ်းစားကြည့်ဒီတစ်ထဲရဲ့စားဝဲတော့ပွဲကြည့်ရတဲ့နေ့ကသူ့စိတ်ထဲပါပြည့်နေတော့ပြည့်နေလားချမ်းသာနေလားဒါကြောင့်အဲ့ဒီတော့ကဆင်းရဲလဲ ဟောလောဘကြောင့်မဟုတ်ဘူးလားသိနေမင်းတို့ဟောအခုရှင်တိတ်ကဘုရားတည်ပြီးတဲ့အခါဒီရှင်းရလားဟိုခါတော့လည်းမစားရဘူးခုဘောစားရလားကမစားရခြင်းဒီရတဲ့နဲ့အခုတော့မရှင်းရဘူးဟိုခါတော့လည်းရှင်းရတယ်ဘာချမ်းမလဲအဲလောဘအငြင်းနဲ့ဝင်နာနဲ့မဝင်နာမချမ်းမလို့ဘူးလားဒါကြောင့်မလို့လောဘအငြင်းနဲ့ဖြစ်လို့တာအငြင်းနဲ့မဝင်ရင်ချမ်းသာတယ်ဆိုတာမလို့ကြဘူးလား သူလိုမြင်မဲ့စိတ်မိုက်တဲ့ယုံလည်းမကြည်လင်သူလိုမြင်မဲ့စိတ်မိုက်တဲ့ယုံလည်းအေးကြည်ခြင်းဟုတ်ကဲ့လားဒီကံကနာဘုန်းကြီးကြည့်လိုက်ခင်ဗျာဘယ်လိုနေမလဲပြုံးလို့ကြီးလို့မဟုတ်လားကြွတ်တယ်နေမှာပဲကြည့်ရတာစိတ်ထဲမှာလေဒီဘုရားထူးတဲ့ဓမ္မလေးနောက်နောက်တော့ပြန်လဲနေမှာလဲမှာကြွရတယ်မှနေပြီးတယ်နော်ဟဲ့ကြည့်လို့မြင်လဲ စိတ်၌ကျဲဝိလဲမကြည်လင်ထောက်ဝိလဲဝိလဲအေကြည်ခြင်းဒါအိတ်ထဲအဆိုင်လို့နော်ဒါကြီးအိုက်ကြပြီးတော့ဘာလို့မလိုက်တာပဲနေနေဒီလိုမြင်နေ စိတ်မကျရုပ်လည်းအေးကြည်ခြင်း အဲ့ဒီအတိုင်းလိုက်နာကျင့်သုံးတာနော်လိုက်နာကျင့်သုံးတာမှန်တယ်တဲ့မလိုက်နာမကျင့်သုံးတာကိုလည်းကျင့်နေချမ်းမြေရဲ့နော်အခုဒီတကအကျိုးစိတ်အမျိုးကြီးကျော်သိပြလိုက်ပြီးဘယ်နည်းနဲ့လဲအာယုံပြောင်းနေတာလဲဟုတ်တယ်မလားပရမအစာရတဲ့အာယုံနဲ့လောကဖြစ်နေတဲ့အဲ့ဒီအာယုံကိုအရှင်ပြည့်စုံကဗုဒ္ဓရဲ့သံဃာယုံတရားကိုအာယုံပြလိုက်တဲ့အခါကျတော့ဟောဘုလောကပြတ်မသွားဘူးလား ကြောက်လာကြောက်တာပြီးတော့ဗရာမယာတွေစီတနာတွေဒါတွေပေါက်လာ။ဆောင်းနေတဲ့အခါကျတော့ဒီလိုစိတ်တိုင်းလဲဆိုတော့အရှင်ဒီကံကိုဒီတိုင်းရတဲ့ဒါနကုသိုလ်ကြောင့်ဖြစ်လေရာဘဝမှာဆန္ဒစွာနဲ့အရှင်ဘုရားပြည့်တဲ့တရားနဲ့ပြည့်ရကြလိမ့်ဘုရားတဲ့ဟောဘယ်လိုပြတော့လဲ နဲ့ချမ်းသာကြံနဲ့ရှင်တရားပြီးတော့တရားသိရပါလိမ့်ဦးတဲ့ဟုတ်ကဲ့လားတရားသိတာတောင်ဆင်းရဲနဲ့မသိကြဘူးတော့ဘယ်လိုလဲလဲမယုံရဆင်းရဲတာကလည်းသိကြတယ်သောတာဆင်းရဲရတာကများပြီဟုတ်လားများပြီဆိုတော့အဲ့ဒါဆင်းရဲလေးကြတော့အဲ့ဒါလိုသိတိုင်းပါတော့ဒါကြောင့်ဒီလိုဥပ္ပါဒ်များကြီးတွေကတော့ဘယ်လိုသိတိုင်းရမလဲ နဲ့ဘုရားတစ္ဆေကပိဒါယဟနာအရှင်မောပြတဲ့တရားကိုသိရပါလေဤအရိယတစ္ဆာလေးပါးကိုမင်္ဂလာလေးပါးနဲ့ပြုရင်ပြနာပါလေဒါလည်းဆက်ပါအဲဒီလိုပဲသိတာဒါနဲ့သိချင်းကြည့်တဲ့ဒီတော့တရားအဆောတဲ့အကြောင်းသိတာတဲ့သိဟိတ်ကျေခံတဲ့ဒီမကားတဲ့စိတ္တကိုပါတော့ပြီးတော့အမလို့အမှန်တော်တဲ့ပြည်ပါလာတယ်။အဲဒါလည်းတော့ဒီစိတ္တကြည့်တဲ့ဆန်းဆန်းလာပြီးတော့ကြာအောင် မထကြရမှာငါတခါမှဒီလိုဒီလိုငါတော့သမဏတော်တဲ့ပုဂ္ဂိုလ်ပါလားမတော်ဘူးလားတော်ရမအဲ့ဒါလိုက်တဲ့လူကရရတာပဲဟုတ်လားလိုက်တဲ့လူကလိုက်ပြပြီးတယ်လို့ရရလားအာဘုရားရှင်ကဟုတ်ကလားမလိုက်တဲ့လူကလိုက်ပြပြီးတယ်မရဘူးလိုက်တဲ့လူကနည်းနည်းလိုက်ပြပြီးတာမဟုတ်ဘူးရအောင်ပြီးတော့ဒါတော့ ပြီးတော့အကျိုးကြောင့်မှမင်းဒီလိုလုပ်ကြတော့ဟုတ်တယ်အာဒီလိုလုပ်ကြ